ခန်းကြီး30အငယ်1မှ8တပန်းငါကြည့်ရှု၍ခေရုဘိန်ဤခေါင်းတို့အထက်မိုးမျက်နှာကျက်၌နီလာကြောက်ခဲ့သို့ရာဇပလင်ဤတဒံအယောင်သည်ထင်ရှား၏ပိတ်အဝတ်ကိုဝတ်တော်သူအားလဲယထာဘီတို့အချမ်းမှခေရုဘိန်အောက်သို့ဝင်လောခေရုဘိန်အချမ်းမှရှိသောမိခဲတို့ကိုလက်နှစ်ဖက်နှင့်ကျုံပြီးလင်မြို့အပေါ်မှာ ဖြန့်ကျဲလို့ဟုမိန်တော်မူသည့်အတိုင်းထိုသူသည်ငါမျက်မှောက်၌သွား၏ဝင်သောအခါခေရုဗိန်တို့သည်အိမ်တော်လက်ရဘက်မှရက်၍အတွင်းတတိုင်းသည်မိုးတိမ်နှင့်ပြည့်၏ဒါဝရဖျား၏ဘုံတော်သည်ခေရုဗိန်အပေါ်ကအိမ်တော်တကန်းခုံအထက်သို့တက်ရွှေ့၍အိမ်တော်သည်မိုးတိမ်နှင့်ပြည့်၏တတိုင်းသည်လည်းဒါဝရဖျား၏ဘုံတော်အယောင်နှင့် ပြည့်၏အနန္တတကုရှင်ဘုရားသခင် မိန့်မြွက်တော်မူသောအသံကဲ့သို့ခေရုဗိမ်အတောင်တို့၏အသံကိုကြားရ၏။ပိတ်အဝတ်ကိုဝတ်သောသူအားလည်း၊ရထားဘီးအကြားထဲကမီးကိုယူလော့ဟု မိန့်တော်မူသောအခါ၊ထိုသူသည်ဝင်၍ဘီးတို့အနား၌ရပ်နေ၏။ခေရုဗိမ်တပါးသည်ခေရုဗိမ်စုထဲကလက်ကိုဆန့်၍၊ခေရုဗိမ်အကြားမှာရှိသောမီးကိုယူပြီးလျှင်၊ပိတ်အဝတ်ကိုဝတ်သောသူလက်၌ထည့်၏။ ထိုသူလည်းခံယူ၍ထွက်သွား၏ခေရုဘိန်အတောင်အောက်၌လူလက်ကိုလည်းငာမြင်၏အငယ်ကူမ19ငါကြည့်ရှု၍ခေရုဘိန်တို့အနားမှယထာဘီတစ်ခုစီရှိ၏ဘီတို့သည်ကြောက်မြဲရွေး၏အစင်းအယောင်ရှိ၏ဘီလေးခုတို့သည်ပုံတရံတညီသည်ရှိ၍ဘီတစ်ခုအထင်း၌ဘီတစ်ခုတက်တဲ့ကဲ့သို့ရှိကြ၏ တွားသောအခါဘီလေးမျက်နာတညီကြီးနေ၍မလှဲ့ဘဲတွားတတ်ကြ၏ခေါင်းမျက်နာပြုသောဘက်သို့လိုက်၍မလှဲ့ဘဲတွားကြ၏ဘီလေးခုနှင့်တကွခေရုပင်လေးပါးတို့သည်ကြောလက်အတောင်မှဆ၍တကူလုံး၌မျက်စိနှင့် ပြည့်ကြ၏ထိုဘီတို့ကိုစัจ जा ဟုသောအမည်ဖြင့်သမုတ်တီကိုငါချ၏ ခေရုဗိမ်တို့သည် မျက်နှာလေးခုစီရှိ၍ပဌမမျက်နှာသည်ခေရုဗိမ်မျက်နှာ၊ဒုတိယမျက်နှာသည် လူမျက်နှာ၊တတိယမျက်နှာသည်ခြင်္သေ့မျက်နှာ၊စတုတ္ထမျက်နှာသည် ရွှေလင်းတမျက်နှာဖြစ်၏။ထိုခေရုဗိမ်တို့သည်ချီကြွလျက်ရှိကြ၏။ဤသည်ကား၊ခေဗာမြစ်နားမှာငါမြင်ဘူးသောသတ္တဝါပေတည်း။ခေရုဗိမ်တို့သည် သွားသောအခါဘီးတို့သည် ထက်ကြပ်လိုက်ကြ၏။ ခေရုဗိမ်တို့သည်မြေကြီးမှတက်အံ့သောငှါအတောင်တို့ကိုဖြန့်သောအခါ၊ဘီးတို့သည်မကွာဘဲလိုက်ကြ၏။သူတို့ရပ်သောအခါဘီးတို့သည်ရပ်ကြ၏။သူတို့သည် မြေကြီးနှင့်ကွာ၍တက်သောအခါ၊ဘီးတို့သည်လည်းထက်ကြပ်လိုက်၍တက်ကြ၏။အကြောင်းမူကား၊သတ္တဝါ၏ဝိညာဉ်သည်ဘီးတို့၌ရှိ၏။18 ထိုအခါထာဝရဘုရား၏ဘုန်းတော်သည်အိမ်တော်တကားခုံမှရွေ့၍ခေရုဗိမ်အပေါ်မှတည်လေ၏ထိုခေရုဗိမ်တို့သည်ငါမျက်မှောက်၌အုံတို့ကိုဖြန့်ပြီးလင် မြေကြီးနှင့်ကွာ၍တက်ကြ၏ပြင်သို့ထွက်သောအခါဘီးတို့သည်လိုက်ကြ၏ဒါဝရဘုရား၏အိမ်တော်ရှိတကားဝတ်မှရက်၍ ဣတရေလမျိုး၏ဘုရားသခင်ဘုန်းတော်သည်သူတို့အပေါ်မှာတည်လျက်ရှိ၏ဤဒီကခေဗာမြင့်နားမှဣတရေလမျိုး၏ဘုရားသခင်အောက်၌ငာမြင်ဘူးသောသရဝဘေဒီခေရုပင်ဖြစ်သည်ကိုလည်းငါသိ၏သူတို့သည် မျက်နာလေးခုစီအတောင်လေးခုစီရှိ၍အတောင်အောက်၌လူလက်တန်ရှိ၏မျက်နာပုံကားခေပါမျက်နှာမှငါမြင်ဘူးသော မျက်နာနှင့်တူ၏ ကိုအစင်းရောင်လဲတူ၏ထိုသူလေးပါးတို့သည်တဲ့တဲ့သွားတတ်ကြ၏